ခန်းကြီး3အငယ်1မှ30နောက်တပံသာရဖျား၏နှုတ်ကပတ်တော်သည်ယောနာသို့ရောက်လာသည်ကားတင်ထ၍နိနဝေမြို့ကြီးသို့တော်လော့ငါမှန်ထားသည့်တိုင်ကြွေးကြော်လော့ဟု မိန့်တော်မူ၏ထိုအခါသာရဖျား၏အမိန့်တော်အတိုင်ယောနာသည်ထ၍နိနဝေမြို့သို့တော်၏နိနဝေမြို့သည် အလွန်ကြီးသောမြို့သုံးရက်ခီးကျယ်ဝန်းသောမြို့ဖြစ်သည်ယောနာသည်မြို့ထဲသို့ဝင်၍ တနေ့ခရီးသွားလျက်အရက်40လွန်သောနိနဝေမြို့သည်ပျက်စီးခြင်းသို့ရောက်လိမ့်မည်ဟုကြွေးကြော်လေ၏နိနဝေမြို့သားတို့သည်ဘုရားသခင်အမိန်တော်ကိုယုံ၍လူကြီးလူငယ်အပေါင်းတို့သည် အစာရှောင်ရာအချိန်ကိုကြော်ညာ၍ရှောတီအဝတ်ကိုဝတ်ကြ၏နိနဝေမင်းကြီးသည်ထိုသတင်းကိုကြားသောအခါနန်းတော်မှဆင်း၍မင်းမြောက်တစားကိုချွတ်ပြီးမှရှောတီအဝတ်ကိုဝတ်၍ ပြာထဲ၌ထိုင်တော်မူ၏လူတော်ဝါတရိษံတိုးနွားတို့သည်အလျင်းမမီစေနှင့် အစာကိုမစားရေကိုမတောက်စေနှင့် လူတော်ဝါတရိษံတို့သည်ရှောတေအဝတ်ကိုဝတ်ကြစေကြိုးစား၍ဘုရားသခင်ကိုဆုတောင်းကြစေအတီးအတီးတို့သည် မိမိတို့လိုက်သောအာဓမလံမိမိတို့ပြုသောအာဓမအမှုကို ရှောင်ကြစေငါတို့သည်ပျက်စီးခြင်းနှင့်ကင်းလွတ်မည်အကြောင်းဘုရားသခင်သည် ပြောင်းလဲ၍နောင်တရသဖြင့်ပြင်းစွာသော အမျက်တော်ကိုငြိမ့်စေတော်မူမည်မမူမည်ကိုအဘယ်သူပြောနိုင်သနည်းဟုမင်းကြီးအာနာမူမအာနာနှင့်နိနဝေတမျိုးလုံးတွင်တည်င်းကြားပြော၍ကြော်ညာစေတော်မူ၏ မြို့သားတို့သည်မိမိတို့လိုက်သောအဓမ္မလမ်းကိုလွှဲရှောင်၍ကျင့်သောအကျင့်များကိုဘုရားသခင်သည်မြင်လျှင်၊အရင်ခြိမ်းသောဘေးဒဏ်ကိုမပေးဘဲနေတော်မူ၏။